သာသနာတော်တက္ကရာ2500နောက်နှစ်လူတော်ဟောကောဇာတက္ကရာ1383ခုနှစ်ဘုရုကိမန္တနွေလရာသီတကုလပြည့်ကျော်6ရက်နေ့ယနေ့မဟာသင်္ကြန်အကျိုနေ့ပါနေပါလိမ့်မယ်သင်္ကြန်အကျိုနေ့

စားရေးဝိုရေးနေရေးကျမ်းမာရေးအတွက်ရှားပွေလုတ်ကန်ပြီးတော့မမောနိုင်မပန်းနိုင်ရှားခဲ့ကြလုတ်ကန်ခဲ့ကြအဲဒီလိုတနစ်တာကာလပတ်လုံးမမောမပန်းမိသားစုရဲ့ဇာဝတ်နေရေးတွေရှားပွေလုတ်ကန်ရင်းကနေယခုလိုသိညာအချင်းရောက်ပြီဆိုရင်မိမိတို့အတွက်

တရားရိပ်တာဝင်ပြီးတော့မိမိဒီတရားနဲ့ပဲမိမိအတွက်အချိန်ကိုအကျိုးရှိရှိအသုံးချမယ်ဆိုပြီးတော့ရောက်လာကြတာဖြစ်ပါတယ်။အဲဒီလိုအချိန်ကိုမိမိအကျိုးရှိအောင်အသုံးချမယ်ဆိုပြီးရောက်လာတဲ့အချိန်မှာဒီတတိပဒဝိပဿနာတရားတွေအာထုတ်ပုံအာထုတ်နည်းတွေနားလေသဘောပေါက်ဖို့မလိုအပ်ဘူးလား။ ရိတ်တံရောက်လာပြီးတော့တရားအားထုတ်ပုံအားထုတ်နည်းနဲ့နားမလဲသဘောမပေါက်ခြင်းနဲ့ဒီသိညာရဲ့သိညာတွင်တတွင်လုံးကုံဆုံးသွားပြီဆိုရင်ကတော့မိမိကုံဆုံးသွားတဲ့အချိန်တွေဟာအကျိုးရှိပါမလားမိမိကိုအချိန်ကအနိုင်ယူသွားမယ်ဒီနေ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများအချိန်ကိုအနိုင်ယူမှာဘာကိုအနိုင်ယူမှာလဲ အချိန်ကိုမိမိတို့ထိုင်ပြီးတော့ရှုမှတ်ရင်းနဲ့အနံယူမယ်ရပ်ပြီးရှုမှတ်ရင်းနဲ့အနံယူမယ်ဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့အနံယူမယ်နောက်ဆုံးအိယာဘောလက်လျောက်ပြီးနားချိန်လေးတောင်မှပင်အစွတ်မနာဘဲနဲ့ရှုမှတ်မှုလေးနဲ့နားမယ်ဒီလိုဆိုရင်ကုံဆုံးသွားတဲ့အချိန်တိုင်းအချိန်တိုင်းမိမိဟာအရှုံးပေါ်သလားအမြတ်ရသလားဒါကြောင့်မို့ဘုန်းကြီးကအမြတ်ရစီခြင်းနဲ့ ထိုင်ပြီးတော့ဓမ္မယုံထဲမှာထိုင်တဲ့အချိန်လေးလောက်ထိုင်ရှုမှတ်တဲ့အချိန်လေးလောက်တင်အမြတ်ရစေချင်တာမဟုတ်ဘူးဣရိယာပုတ်တိုင်းဣရိယာပုတ်တိုင်းမှာမိမိတို့အမြတ်ရစေချင်တယ်ပြောရရင်တော့အချိန်နဲ့တပြေးညီအဲဒီမှာဝိပဿနာကုသိုလ်အမြတ်တွေကိုများများကြီးရသွားစေခြင်းနဲ့ ။ဒါကြောင့်မနေ့ကဘုန်းကြီးတို့ယောဂီများကိုတတိပဋ္ဌာန်ရှုမှတ်ပုံအကျဉ်းချုပ်ဟောလိုက်တယ်။ဘာရှုမှတ်ပုံလဲလဲ။တတိပဋ္ဌာန်၄ပါးရှုမှတ်ပုံကိုဘုန်းကြီးမနေ့ကတရားဟောလိုက်တယ်။ကာယ ानु ပတနာတတိပဋ္ဌာန်ဘယ်လိုရှုမလဲ။ဝေဒနာနုပဒနာတတိပဋ္ဌာန်ဆိုတာဘယ်လိုရှုနေရောဝေဒနာနုပဒနာတတိပဋ္ဌာန်ဖြစ်နေတယ်ဘုန်းကြီးပြောခဲ့။ဘယ်လိုရှုမှတ်နေရင်စိတ်ဓာတ်နုပဒနာတတိပဋ္ဌာန်ဖြစ်နေတယ်။ ဒီလိုအာယုံမျိုးလေးတွေသဘောလေးတွေရှုနေရင်ဓမ္မနုပတ္တံတတိပဋ္ဌာန်ဖြစ်နေတယ်ဆိုတဲ့တတိပဋ္ဌာန်၄ပါးရှုမှတ်ပုံတွေကိုမနေ့ကသဘောပေါက်နားလည်အောင်အကျဉ်းချုပ်ပြောပြလိုက်တယ်ဒီနေ့လေးပဲဘုန်းကြီးတို့ယောဂီများကို ထိုင်တဲ့ကိရိယာပုတ်လေးနဲ့တရားရှုမှတ်တတ်ရုံလေးနဲ့မပြီးဘူးတရားလို့အားထုတ်တော့မယ်ဆိုရင်အချိန်နဲ့တပြေးညီရှုမှတ်နေဖို့လိုအပ်တယ် အဲဒီလိုအချိန်နဲ့တပြေးညီရှုမှတ်နိုင်ဖို့ဆိုတာဣရိယာပုတ်ရွေးနေလို့ဖြစ်ပါမလားဣရိယာပုတ်မရွေးရှုမှတ်တတ်ဖို့ရောမလိုအပ်ဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဣရိယာပဋ္ဌာပိုင်းဆိုပြီးတော့ဒီဣရိယာပုတ်၄ပါးရှုမှတ်ပုံတွေကိုမြတ်စွာဘုရားဟောခဲ့တယ်ဒီနေ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကိုဒီဣရိယာပဋ္ဌာပိုင်းမှာ ရှုမှတ်ပုံလေးတွေကိုရှုမှတ်ကြအောင်ဘုန်းကြီးအကျဉ်းချုပ်လေးဟောကြားပေးလိုက်မယ်။ဒါအကျဉ်းတဝင်းအနေနဲ့ဟောနေမယ်ဆိုရင်ကတော့ဒီဣရိယာထပိုင်းမှာတိတိကျကျဟောပြရ။အခုဘုန်းကြီးတို့ယောဂီများတော့တင်းဉဏ်တွင်အချိန်ကာလလေးမှာရှုမှတ်တတ်ယုံပေါ့။ဘာလို့တတ်ယုံလဲ။အေးအချိန်လေးကိုအလကားမထားဘဲနဲ့မိမိကသွားနေတဲ့အချိန်လေးမှာလည်းပဲအော် ဒီလိုရှိမှတ်သွားရင်ဒီလိုဝိပဿနာဖြစ်နေတာပါလားဆိုတာသဘောပေါက်သွားရင်တွားနေစင်မှာလည်းပဲမိမိအချိန်အကျိုးမရှိဘူးလားဗျာအဲ့ဒီတွားနေတဲ့အချိန်မိမိအတွက်အကျိုးရှိရှိအသုံးချတတ်သွားရနေတဲ့အချိန်လေးမှာလည်းပဲမိမိဒီတိုင်းရမနေတော့အဲ့ဒီအချိန်လေးမှာလည်းပဲဝိပဿနာကုသိုလ်တွေဖြစ်သွားနောက်ဆုံးအေးရဖို့တရားဆက်တဲ့အချိန်လေးမှလည်းပဲဒီတိုင်းအချိန်လေးကုံဆုံးမတွန်းစေဘူး မိမိအတွက်ဝိပဿနာကုသိုလ်တွေရသွားအောင်ဒီဝိပဿနာကုသိုလ်တွေဝိပဿနာဉာဏ်တွေရဖို့ဆိုတာဘုရားသာသနာရှိမှဘုရားသာသနာတော်ကြီးထွန်းကားမှဒီဝိပဿနာကုသိုလ်ဝိပဿနာဉာဏ်ဆိုတာရနိုင်တယ်ဘုရားသာသနာတော်ကြီးမထွန်းကားလို့ဘုရားသာသနာကွယ်နေပြီဆိုရင်ဒီဝိပဿနာတရားတွေဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်ရှိပါမလား မရှိလို့ရှိရင်မိမိတို့ရောနာကြားခွင့်ရပါမလားနာကြားခွင့်မရလို့တရားဝိပဿနာတရားရှုမှတ်နည်းအားထုတ်နည်းတွေသဘောပေါက်နားမလည်လို့ရှိရင်ဒီဝိပဿနာ ကုသိုလ်တွေရောဝိပဿနာဉာဏ်တွေရောဖြစ်နိုင်ပါမလားဒီနေ့ဟာသာသနာတော်ကြီးလည်းပဲထွန်းကားနေတယ်သာသနာတော်ကြီးဘာဖြစ်နေလဲ သာသနာတော်နဲ့ထွန်းကားနေတယ်မိမိကိုယ်တိုင်လည်းလူဖြစ်နေတယ်မိမိကိုယ်တိုင်လည်းဘာဖြစ်နေလဲကဲမိမိလည်းလူဖြစ်နေတယ်သာသနာတော်လည်းထွန်းကားနေတယ်သာသနာထွန်းကားတဲ့အရမှန်လည်းပဲမိမိနေရတယ်နိလမှန်ကန်စွာနဲ့ညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းနဲ့ရောမတွေ့ရဘူးလားဒီလောက်အကြောင်းတွေစုံနေလို့မှမိမိဒီတရားအားထုတ်ခွင့်မရရင် မိမိလောက်ကံဆိုးတဲ့ပုဂ္ဂိုလ်ရှိပါဦးမလားဒီကနေ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများကိုကံဆိုးသူမဖြစ်စေခြင်းဘူးလူဖြစ်ရာကျိုးနတ်စေခြင်းနေဘာဖြစ်ရာကျိုးနတ်စေခြင်းနေသာသနာတော်နဲ့တွေ့ရာကျိုးနတ်စေခြင်းနေသာသနာတော်နဲ့တွေ့မှဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ရတာမို့သာသနာတော်နဲ့တွေ့ရာကျိုးနတ်စေခြင်းနေဒါကြောင့်ဘုန်းကြီးတို့ယောဂီများကို ထိုင်ပြီးတော့ရှုမှတ်တတ်ရုံလေးမဟုတ်ဘဲနဲ့ဣရိယာပု၄ပါးသလုံးရှုမှတ်တတ်အောင်ဘုန်းကြီးဒီကနေ့ဣရိယာပဋ္ဌာပိုင်းလေးဟောကြားပေးမယ်။ပုဏ္ဏသာပရံဘိကဝေဘိက္ခုကိသံတောဝါကိသမိတိပ္ပဇာနာတိထိတောဝါထိတောမိတိပ္ပဇာနာတိနိသိဏောဝါနိသိဏောမိတိပ္ပဇာနာတိ တယံနောဝါတယံနောမိတိပက္ခဏာတိဒေခဝေယံတို့များအိုချစ်သားတို့ဘုနာဇာပရံရှုမပွားများ အားထုတ်ပုံနောက်တစ်မျိုးကဘိက္ခုယဟံတိဝါတရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားခြင်းမူလီ ကိစ္ဆာမိတိတောတိဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရလျင်လီဝါရတုံးရာဆေရခိုင်ရစင်မူလီထီတော်မိတိယတ္တိဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါမိသိန်တော်ဝါထိုင်တော်လီဝါထိုင်လျင်လီ ဝါထိုင်လုံးထိုင်စေထိုင်ကိုက်ထိုင်စဉ်မူလီမိသိန်တော်မိတိထိုင်သည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါဆရာတော်ဝါလျောင်းတော်လီဝါလျောင်းလျင်လီဝါလျောင်းတော်လျောင်းစေလျောင်းကိုက်လျောင်းစဉ်မူလီဆရာတော်မိတိလျောင်းသည်ဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါ ဣတိဣတုဘဂဝါတုဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပေတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီတတိပဌာနာသုတ်တံမှာတတိပဌာတရားတွေရှုမှတ်တဲ့အခါကဏ္ဍမှာ ဒီသတိပဋ္ဌာန်၄ပါးကိုရှုမှတ်တဲ့အခါကာလမှာထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ယုံတယ်မဟုတ်ဘဲနဲ့ကိစ္စတော်ဝါတွားနေခြင်းမှလည်းပဲရှုမှတ်တယ်။ထိတော်ဝါရက်နေခြင်းမှလည်းရှုမှတ်တယ်။တရားနောဝါလျှောင်းနေခြင်းမှလည်းရှုမှတ်တယ်။ဣရိယာပုဘယ်နှပါးရှုမှတ်ခိုင်းလဲ။

ဒီထိုင်ကမ္မထံကိုပဲထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ပုံကိုပဲအများဆုံးညွှန်ကြားပြီးတော့ကမ္မထံအထုတ်ခိုင်းပါဒီလိုဣရိယာပု၄ပါးသလုံးကိုညွှန်ကြားတာဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့တရားမိတာလည်းညွှန်ကြားပြတာပြီးနေတာဖြစ်ပါဣရိယာပု၄ပါးသလုံးကိုရှုဖို့ဘယ်နှပါးသလုံးရှုဖို့လဲ၄ပါးသလုံး ဘယ်နေရာလေးမှာအလွတ်မထားဘူးထိုင်ပြီးရှုမှတ်နေလို့မတ်တက်ကလေးရက်ပြီးဆိုရင်ရက်နေတဲ့အမူအရာလေးနဲ့ရောမရှုမှတ်ရဘူးလားဒီအဲ့ဒီကနေမိမိအဆောင်ကိုသွားပြီးအဆောင်ကနေဓမ္မယုံလာပြီးစွန်းစားကြောင်းသွားပြီးစွန်းစားကြောင်းကနေဓမ္မယုံပြန်နေအဲ့ဒီသွားနေစဉ်မှာလေရှုမှတ်လို့မရဘူးလားခင်မိမိရဲ့အိယာဘုံမှာခိတ္တကဏ္ဍကြောနေဆန့်နေချိန်လေးမှာရောရှုမှတ်လို့မရဘူးလား အဲ့ဒီလိုရှုမှတ်နေပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာအချိန်တိုင်းအချိန်တိုင်းအကျိုးရှိသလားမရှိဘူးလားဝိပဿနာကုသိုလ်တွေရသလားမရဘူးလားပါရမီတူရှိမယ်ဆိုရင်ဘုန်းကြီးတို့အခုမျက်မှောက်အားထုတ်နေကြမှာပဲအပေလေးပါလွတ်နိုင် လောက်တဲ့ဝိပဿနာဉာဏ်အရိယာမဉာဏ်တွေထိအောင်မရနိုင်ဘူးလားဒီလောက်ထိအောင်ရနိုင်မှာတကယ်ဒီတဲ့ပါရမီတူရှိမယ်ဆိုရင် ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကိုရနိုင်တယ်။ဘာချမ်းသာကိုရနိုင်လဲ။လွတ်မြောက်မှုဆိုတာဘာကလွတ်မြောက်မှလဲဆိုတော့ဆင်းရဲကလွတ်မြောက်။ဘာကလွတ်မြောက်မှလဲ။ဒီဆင်းရဲကလွတ်မြောက်မှကိုယ်ဆင်းရဲစိတ်ဆင်းရဲအကုန်ဆင်းရဲဟူသည်များတွေကလွတ်မြောက်မှုချမ်းသာ။ဒီတရားတွေကိုတကယ်ကြိုးစားသွားလို့ပါရမီတို့ရှိမယ်ဆိုရင်အဲ့ဒီလွတ်မြောက်မှုချမ်းသာကိုမရနိုင်ဘူးလား။ ရနိုင်တယ်။ဒါကြောင့်မို့ဘုန်းကြီးတို့အားထုတ်တဲ့နေရာမှာထိုင်ဣရိယာပုတခုလည်းမဟုတ်ဘူးမြတ်စွာဘုရားကဒီတိပ္ပဒါနသုတ်တာမှာဣရိယာပဋ္ဌပိုင်းဆိုပြီးတော့တီးချာဟောကြားတာဣရိယာပု၄ပါးရှိမှပုံနေကိစ္စဒောဝံကိစ္စမိတိပဇာနာတိကိစ္စဒောဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားဆဲသွားကြိုက်သွားခြင်းမူလီ ကိစ္ဆာမိတိတောတိဟူ၍ပဇာနာတိတိဤဝါတိအောင်ရှုပါဒါပြင်လေလို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးစပြီးတော့ဒီကမ္မထံတရားတွေပြတဲ့အချိန်ပေါ့ထိုင်ရင်ထိုင်တယ်လို့ရှုရရင်ရတယ်လို့ရှုသွားရင်သွားတယ်လို့ရှုတရားရင်တရားနဲ့အိတ်ရင်အိတ်တယ်ရှုအဲဒီလိုသိပြီးတော့လွယ်နေတဲ့အခါကဏ္ဍကြတော့အချို့ပုဂ္ဂိုလ်ကြီးက အချို့အချို့ဒီမှာစာပေပရိယမနှံ့ဆက်တဲ့ပုဂ္ဂိုလ်များကနေပြီးတော့တွားရင်တွားရင်တွားတယ်လို့ရှုယုံနဲ့ဝိပဿနာဖြစ်ရောလားတွားတယ်လို့ရှုယုံနဲ့ရောတရားတွေ့နိုင်ပါမလားဆိုတဲ့အဲဒီမှာပြောဆိုလာကြတကယ်လေးပဲဒီမှာတွားရင်တွားတယ်လို့သိတယ်ဆိုတာတာမန်ပုဂ္ဂိုလ်တွေလည်းပဲ တရားမရှုမှတ်ပေမဲ့လို့သွားမှန်သိပါတယ်သွားမှန်မသိဘူးလားကိုသွားနေတာလေလေငါကြောင်းကိုသွားမယ်ဖះကိုသွားမယ်ဈေးကိုသွားမယ်အလုတ်ယုံသွားမယ်ရုံးကိုသွားမယ်သွားမှမသိဘူးလားဒါပေမဲ့အဲ့ဒီတာမန်သိနေတဲ့ပုဂ္ဂိုလ်ကြီးသွားမှသိတဲ့အတိမျိုးနဲ့ဘုန်းကြီးတို့အခုဒီတရားရှုမှတ်ရင်သိတဲ့ပုဂ္ဂိုလ်ရဲ့အတိမျိုးတူပါမလားလုံးဝမတူဘူး အဲဒီမှာတဏ္မာသိနေတဲ့ပုဂ္ဂိုလ်တွေရဲ့အတိမျိုးကိုရည်ရွယ်ပြီးတော့မြတ်စွာဘုရားတွားရင်တွားတယ်လို့ရှုမှတ်ခိုင်းတာမဟုတ်ဘူးတဲ့ဧဝရူပင်ကြီးသန္တနာတတုပနာဒေနပစ္စဟတိအတ္တပညာနာဥက္ကတိတိကမ္မထာနာဝါတတိပဌာနာဘာဝနာဝါနာဟောတိသမ္မာတရားမရှိမှဘဲနဲ့သွားနေတဲ့ပုဂ္ဂိုလ်ရဲ့အတိဟာ တတ္တဝါဆိုရင်အစွဲလန်းကိုလည်းပဲမပယ်နိုင်ဘူးနောက်ပြီးတော့အတ္တပညာဥက္ကာတိတိအသက်ကောင်းငါကောင်းဆိုတဲ့ရှင်းမှတ်ခြင်းကိုလည်းပဲသူမခွာနိုင်ဘူးတဲ့ဒါကြောင့်အဲ့ဒီလိုတာမန်ပုဂ္ဂိုလ်တရားမရှုမှတ်တဲ့ပုဂ္ဂိုလ်ရဲ့တွားရင်တွားမှန်သိတဲ့အသိဟာကမ္မထံလည်းမမြည်ဘူးတဲ့သတိပဋ္ဌာန်ဘာဝနာလည်းမဖြစ်ပါဘူးတဲ့ဒါထက္ကတဆရာကဖြည့်ရှင်းပြထားတယ် အဲတော့အခုတရားရှုမှတ်နေတဲ့ဘုန်းကြီးတို့ယောဂီများသွားရင်သွားတယ်လို့သိတယ်အတိကြတော့ဟိမန္တာပဏဖေကုနောဇာနနံဓာတုပါဏတိပသတိအတ္တပညာဥက္ကာတိဒီကမ္မထာနင်းစေဝပฏิပဌာနဘာဝနာသဟောတိဘာနာစင်စစ်သောကဟိမန္တာဘေကုနောဤယောဂီယဟံဤဝါယောဂီပုဂ္ဂိုလ်ဤ ဒါနနံအတိညာတိတတုပါဏတိပစဟေတိသတ္တဝါဟုဆွဲလန်းသောအယူကိုလည်းပယ်တတ်ပါပေ၏တဲ့အခုတရားရှုမှတ်နေတဲ့ယဟန်ယောဂီယဟန်ယောဂီပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့အတိညာနဲ့မှသွားရင်သွားတယ်သွားတယ်သို့မဟုတ်ညာလန်းတယ်ပယ်လန်းတယ်သို့မဟုတ်ကြွတယ်လန်းတယ်ချတယ်ဒီလိုရှုနေတဲ့အခါ

ရှားချီလန်းတဲ့ကံမှာညာလန်းတယ်ဘယ်ချီလန်းတဲ့ကံမှာဘယ်လန်းတယ်အဲ့ဒီလိုနှမ်းနေတဲ့အမှုရာလေးပေါ်မှာရှုစိတ်ကလေးရောက်နေတဲ့အခါပေါ့ညာလန်းနေဆိုရင်လည်းပဲတည်ရခြင်းတည်ရခြင်းရွေ့ပြီးတောင့်တင်းသွားတဲ့သဘောလေးဘယ်လန်းနေဆိုရင်လည်းပဲတည်ရခြင်းတည်ရခြင်းရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောလေးအဲ့ဒီသဘောလေးပေါ်မှာယောဂီပုဂ္ဂိုလ်ဟာဉာဏ်သက်ဝင်နေပြီ ခြေတော်ကြီးညာခြေတော်ကြီးလှမ်းတာလည်းမထင်ရှားတော့ဘယ်ခြေတော်ကြီးလှမ်းတာလည်းမထင်ရှားတော့တရွေ့ပြီးတရွေ့ရွေ့ပြီးတောင့်တင်းနေတဲ့သဘောလေးပဲသိနေပြီဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဟာငါဆိုတဲ့အစွဲမပြုတ်ဘူးလားအသက်ကောင်ဝိညာဉ်ကောင်ဆိုတဲ့ယူမှားလည်းမကွာပြီဘူးလားလုံးဝကွာသွားတယ် ရွှေ့နေတဲ့သဘောတောင့်တင်းနေတဲ့သဘောပဲစိုးစောကတော့ဒီမှာသွားနေတာငါသွားနေတာဘသူသွားနေတာလဲငါသွားနေတာသွားနေတာငါပဲငါဆိုတဲ့အစွဲကြီးနဲ့သွားနေဟိုမှာသွားနေတာကလည်းဟိုမှာပုဂ္ဂိုလ်သွားနေတာယောက်ျားသွားနေတာမိန်းမသွားနေတာယဟန်သွားနေတာတာမဏိငယ်လေးသွားနေတာဟောပုဂ္ဂိုလ်အနေအားဖြင့်သွားတယ်အခုယောဂီကရှုမှတ်ပြီးတော့သွားနေတဲ့အတိကြတော့ရှိတယ် အဲ့ဒီလမ်းလိုက်တိုင်းလမ်းလိုက်တိုင်းဟာညာစီလမ်းတာလေးကိုညာလမ်းတယ်ဘယ်စီလမ်းတာဘယ်လမ်းတယ်လို့ရှုမှတ်သွားနေတဲ့ယောဂီရဲ့အသိကြတော့အဲ့ဒီမှာတည်ရွေ့တည်တည်ရွေ့ပြီးတင်းတောင့်သွားတဲ့သဘောလေးကြီးတွေသိနေတာရွေ့နေတဲ့သဘော တောင့်တင်းသွားတဲ့သဘောလေးပဲသိနေတယ်ဆိုတာအဲ့ဒီရွေ့တဲ့သဘောတောင့်တင်းတဲ့သဘောဆိုတာဝါယောတံပါတတ်ပါလိမ့်မလဲဝါယောတံဝါယောတကရုပ်တရားဝါယောတကဘာတရား ဒီဝါရတကရုပ်တရားအဲ့ဒီလိုတောင့်တင်းနေတဲ့သဘောရွနေတဲ့သဘောလေးကို ရှုရင်းနဲ့သိနေတဲ့စိတ်ကလေးကဗန္တရားလဲကဲနှမ်းနေတဲ့အချိန်လေးမှာယုံနဲ့နာမဲတွေ့တယ်။ဒါနဲ့ပါပဲတွေ့တယ်။ဒီတကယ်လို့ယုံနာလို့မပြောတတ်ရင်တောင်မှတောင်တင်းနေတာလေးရဲ့သိနေတာလေးရဲ့ဘယ်နှမျိုးလဲ။နှစ်မျိုးပဲသိတယ်။တရွေ့ပြီးတရွေ့ရွေ့ပြီးတောင်တင်းသွားတဲ့သဘောလေးရဲ့ သိနေတာလေးရဲ့ဒီနှစ်ခုပဲရှိတယ်ငါဆိုတာအဲ့ဒီထဲမှာရှိသေးရဲ့လားကဲပုဂ္ဂိုလ်တ attva ဆိုတာရှိသေးရဲ့လားယောက်ျားမိန်းမဆိုတာရှိသေးရဲ့လားကဲရွေ့နေတဲ့သဘောလေးရဲ့တောင့်တင်းနေတဲ့သဘောလေးရဲ့သိနေတာလေးရဲ့နှမျိုးပဲရှိဘယ်နှမျိုးရှိလဲဒီရွေ့နေတဲ့သဘောတောင့်တင်းနေတဲ့သဘောလေးကဝါယောယုတ်တရားဝါယောတံဗာတရားလေကဲသိနေတဲ့စိတ်ကလေးကဗာတရားလေ ခြိလန်းတိုင်းခြိလန်းတိုင်းကိုယောဂီရဲ့အသိဉာဏ်ထဲမှာရုံတဲ့နာမည်မသိဘူးလားကဲငါဆိုတဲ့အစွဲတွေမပြုတ်ဘူးလားကဲယောက်ျားမိန်းမဆိုတဲ့အစွဲတွေရှိသေးရလားရှိလန်းလန်းနေပြန်မှာပဲခွန်ကြီးတို့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားကဲအဲ့ဒီတော့တာမန်ပုဂ္ဂိုလ်ကြီးသွားရင်သွားမှန်သိတယ်ဆိုတဲ့အသိနဲ့ အခုတရားရှုမှတ်ရင်တွားရင်တွားမှန်သိတဲ့အသည့်ဟာတူရလားလုံးဝမတူဘူးလုံးဝမတူဘူးဒါကြောင့်မို့အသိချင်းဟာမတူဘူးတဲ့ဒါကြောင့်မို့ကမ္မထာလည်းညီတယ်ဝိပဿနာဘာဝနာလည်းညီတယ်တတိပဋ္ဌာန်ဘာဝနာလည်းညီတယ်ဒါကြောင့်တွားတဲ့အခါမှာတွားနေမှသိအောင်ရှုမှတ်ဖို့မလိုဘူးလား ကိုယ်အပြင်လောကမှာတော့တွားရင်ကြောင်းသွားမယ်ယုံသွားမယ်သိပါတယ်ဈေးသွားမယ်သိနေတာဒါပေမဲ့အခုလိုသူ့ရဲ့သဘာဝသဘောလေးတွေအတိုင်း မသိဘူးယုံနာသဘောလေးတွေအတိုင်းမသိဘူးအဲဒီလိုမသိတဲ့အတွက်ကြောင့်မို့ငါအနေအားဖြင့်ပုဂ္ဂိုလ်တ attva အနေအားဖြင့်အစွဲကြီးနဲ့သွားနေအခုယောဂီရဲ့အသွားကြတော့ဒီအစွဲတွေရှိသေးရလားညာကဲအမှားသိအမှားမြင်နေရှိသေးရလား မရှိတော့ဘူးအဲ့ဒီတော့အဲ့ဒီလိုအမှားသိအမှန်မြင်မရှိအောင်သွားနေတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ကဒီတိုင်းအမှတ်တမဲ့သွားရမှာလားအမှတ်နဲ့သွားရမှာလားအမှတ်နဲ့သွားရမှာခြိလန်းတိုင်းခြိလန်းတိုင်းအဲ့ဒီခြိလန်းသွားတဲ့အခါမှာဘုန်းကြီးတို့ယောဂီများတလန်းလှမ်းရင်ဓမ္မမှတ်တာရှိတယ်ဘယ်နှမှတ်မှတ်တာရှိတယ်တလန်းကိုနှစ်မှတ်မှတ်တာရှိတယ် ဇလန်းကိုသုံးမှတ်မှတ်တာရှိတယ်ဘယ်နှမျိုးလဲသုံးမျိုးဒါအကျဉ်းစားပဲရှိသေးတယ်တကယ်ယောဂီပုဂ္ဂိုလ်ဟာရက်ချီအားထုတ်ပြီးဆိုရင်အဲဒီရှိတလန်းလေးကျွမှုလေးတစ်ခုတည်းကိုကပဲမှတ်ချက်တွေအများကြီးမှတ်ရတယ်လမ်းမှုလေးပေါ်မှာမှတ်ချက်တွေအများကြီးမှတ်ရတယ်ချမ်းမှုလေးပေါ်မှာမှတ်ချက်တွေအများကြီးမှတ်ရတယ်ခြေတလန်းခြေတလန်းမှာမှတ်ချက်ပေါင်းအနည်းဆုံး6ချက် 9ကျဲ10ကျဲဒီနဲ့ဒီနဲ့ပို့ပြီးတော့လည်းရှုလို့ရသေးတယ်။ဒါယောဂီပုဂ္ဂိုလ်တည်တည်ချာချာအသေးစိတ်ရှုတဲ့ပုဂ္ဂိုလ်ဒါပေမဲ့ဒီကနေ့ဘုန်းကြီးတို့တင်းညာယောဂီများအတွက်ကတော့ခြေတလန်းကိုတစ်ချက်မှနဲ့ပဲဖြစ်စေသုံးချက်မှနဲ့ပဲဖြစ်စေဒီလောက်ရှုမှတ်တန်ရင်တော်ပြီ။အဲ့ဒီရှုမှတ်ပုံလေးတွေဘုန်းကြီးပြောပြမယ်နော်။အဲ့တော့လမ်းတိုင်းလမ်းတိုင်းမှာဘုန်းကြီးတို့ယောဂီများတတိလေးကပ်ပြီးရှုမှတ်ဖို့ဆိုတော့ဈဉ္ဉံအမှတ်မှတ်တော့မယ်ဆိုရင် ဈဉ္ညာလျှောက်ဖို့နေရာမရွေးချယ်ရဘူးလားဘုန်းကြီးတို့အပြင်းမှသွားတယ်လို့မဟုတ်ဘူးနော်တချို့ကတရားထိုင်မယ်ထိုင်ပြီးလမ်းလျှောက်မယ်လမ်းလျှောက်တာနဲ့ဈဉ္ညာလျှောက်တာနှစ်မျိုးမတူဘူးတူပါမလားလမ်းလျှောက်တယ်ဆိုတာအညောင်းကြီးဈဉ္ညာလျှောက်တယ်ဆိုတာ သမာဓိဖြစ်ဖို့ဈဉ္ညာလျှောက်တာဘာဖြစ်ဖို့လဲ သမာဓိဖြစ်ဖို့လျှောက်တာဒါကြောင့်မို့လမ်းလျှောက်တယ်ဆိုတာဟိုကြည့်ဒီကြည့်အပြင်းပြေကြည့်လို့မရဘူးလားဈဉ္ဉံလျှောက်တယ်ဆိုတာသမာဓိဖြစ်ဖို့ဆိုတော့မျက်စိကဟိုဒီဒီတောင်တောင်မြောက်မြောက်ကြည့်လို့ရပါမလားကဲစက်ကုံတရေကိုမထိန်သိမ်းရဘူးလားကဲလမ်းလျှောက်တယ်ဆိုတာအညောင်းကြီးဆိုတော့ခန္ဓာကိုယ်တခါတည်းလှုပ်ပြီးလွှဲပြီးတော့လက်တွေရောကိုယ်တွေရောခြေတွေရောလွှဲပြီးတော့မလျှောက်ရဘူးလား အမြောင်းပြီးဈဉ္ညာလျှောက်တယ်ဆိုတာကလက်ကလေးကိုပိုက်ပြီးလျှောက်ရဘယ်လိုလျှောက်ရတာလဲအထက်ပိုင်းခန္ဓာကိုငြိမ်ပြီးတော့ရှေ့ကိုပိုက်ခြင်းပိုင်းနောက်ကိုပိုက်ခြင်းပိုင်းပိုက်တာတွဲလန်းကြီးချမလျှောက်နဲ့ရမ်းမလျှောက်နဲ့အဲဒီမှာရှေ့ကိုပိုက်နောက်ကိုပိုက်စိုက်တဲ့အပိုက်တိုင်းစိုက်တဲ့အတိုင်းလက်ကလေးပိုက်ပြီးတော့မျက်စိကရှေ့ကို၄တောင်ကမျက်လွှာချဘယ်နှတောင်ကလဲ၄ လေးတောင်ကန်လေးမျက်နှာလေးချပြီးတော့ထားလိုက်တဲ့အခါကျတော့မျက်စိကဘယ်မှမကြည့်တော့တဲ့အတွက်အာယုံနဲ့ပြန့်စရာလိုသေးလားမျက်စိကလည်းဘယ်မှမကြည့်လို့အာယုံမပြန့်တော့ဘူးလက်ကလည်းပိုက်ထားတဲ့အတွက်အထက်ပိုင်းခန္ဓာကိုငြိမ်နေတဲ့အတွက်ကြောင့်မို့အဲ့ဒီလည်းပဲစိတ်ကမရောက်တော့အဲ့တော့ယောဂီရဲ့စိတ်ဟာရှုမှတ်ရမယ်ခြေထောက်စီပဲစိတ်ကလေးညွတ်ထားလိုက်ဘယ်ကိုညွတ်ထားရမလဲ နောက်ဒင်းညာလျှောက်တဲ့လမ်းကလည်းအကွိအကောင်မဟုတ်ဘူးအဖူအထည်ဂျန်ခွဲဘုဒ္ဓမရှိအောင်ဒင်းညာလျှောက်တဲ့နေရာပြန်ပြူးနေတဲ့နေရာဖြစ်ရညီညာနေရဘယ်လိုနေရမလဲဒီညီညာညီညာနေရမယ်ပြန်ပြူးနေရအဲ့ဒီနေရာမျိုးမှာ ရွေပြီးတော့ကိုယ့်ဟာကိုယ်ဒင်းညာလမ်းလေးတစ်ခုကိုတတ်မှတ်တတ်မှတ်ပြီးပြီဆိုရင်ခြေတော်လေးကိုစုံရန် ခန္ဓာကိုယ်လေးကိုဖြောင်းပြောင်းလေးတက်တောင့်တက်တာချာမျက်စိလေးကိုရှေ့လေးတောင်ကမျက်နှာချာလက်ကလေးကိုရှေ့ပိုက်ခြင်းပိုက်နောက်ပိုက်ခြင်းပိုက်ပိုက်ပိုက်ပြီးတော့စိတ်ကခြေထောက်စီကိုဘယ်ကိုပို့ရမှာလဲအဲဒီခြေထောက်စီစိတ်လေးညှို့ထားပြီးတော့ညာခြေလေးလှမ်းလိုက်ရင်ညာလန်းတယ်စိတ်မှတ်ကလေးနဲ့ဗာမှတ်နေတယ်အတန်ထွက်ရမှာလားမထွက်ရဘူးလားအတန်ထွက်เสียမလို့ဘူးစိတ်ကလေးနဲ့ပဲညာလန်းတယ် ဘယ်ရှင်လန်းလိုက်တဲ့အခါမှာဘယ်လန်းတယ်ညာလန်းတယ်ဘယ်လန်းတယ်အဲ့ဒီပုံမှာပဲစိတ်ကလေးကိုတခါတည်းကတ်တာအစာပိုင်းမှာယောဂီပုဂ္ဂိုလ်အမှတ်မတည့်ရင်လူဟာယိုင်သွားမယ်လဲတော့မလို့ဖြစ်သွားမယ်ခန္ဓာကိုယ်ကိုမထိန်နိုင်ဖြစ်သွားတာဒါစိတ်ရှုမှတ်တဲ့အာယုံပေါ်မှာနေလို့လားမနေသေးလို့လားမနေသေးလို့ခန္ဓာကိုယ်ကိုမထိန်နိုင်သေးဘူး အဲ့ဒီမှာရှုမှတ်တဲ့ဒီမှာလမ်းတဲ့ဒီမှာပဲစိတ်ကလေးကတစ်ထပ်တည်းကျသွားပြီညာခြေလမ်းတာနဲ့ညာလမ်းတယ်ဆိုတဲ့မှတ်စိတ်ကလေးတစ်ထပ်တည်းကျသွားဘယ်ခြေလမ်းတာနဲ့ဘယ်လမ်းတယ်ဆိုတဲ့မှတ်စိတ်ကလေးတစ်ထပ်တည်းကျသွားပြီဆိုရင်အဲ့ဒီမှာမှတ်စိတ်ကလေးမြဲသွားပြီဖြစ်တဲ့အတွက်ခန္ဓာကိုယ်ဟာယိမ့်နာယိုင်နာလဲမလို့ဖြစ်တာမရှိတော့အဲ့ဒီမှာအာယုံမိသွားအဲ့လိုအာယုံမိသွားပြီဆိုရင်ဒီစဉ္ညာပုံမှာဆွဲဆွဲနေနေလျှောက်ပါသဏ္ဍတစ်ချက်မှနဲ့ မိမိအဆောင်ပြန်လေဒီတလန်တစ်ချက်မှနဲ့ရှောက်ဓမ္မယုံလာလေတလန်တစ်ချက်မှလေးနဲ့ရှုဆွမ်းစားကြောင်းသွားပြီဆိုရင်လည်းတလန်တစ်ချက်မှလေးနဲ့ရှုဆွမ်းစားကြောင်းကပြန်လာပြီဆိုရင်လည်းတလန်တစ်ချက်မှလေးနဲ့ရှုဒီချိုးကသွားမယ်တတ်စင်ကသွားမယ်တလန်တစ်ချက်မှလေးနဲ့ရှုအဲ့ဒီတိုင်းနဲ့ရှုလို့ရှုမှတ်စိတ်ကြီးဟာဒီတလန်တစ်ချက်မှလေးကိုမြဲနေပြီဆိုရင်အဲ့ဒီကြတော့မှတစ်ဖြည်းဖြည်းတိုးမှန်တလန်ကိုနှစ်ချက်မှတ်တယ်တလန်ဘယ်နှချက်မှတ်လဲ တဏှာကိုနှစ်ချက်မှကြွားတယ်ခြားတယ်တခါလေခြေတဏှာလေးကိုနှစ်ချက်မှသွားပြီဒီကဘလောက်ကစပြီးကြွလာတာလေးရဲ့ကြွားတယ်ခြားနေလိုက်တဲ့ကံမှာခြားတယ်ကြွားတယ်ခြားတယ်ကြွားတယ်ခြားတယ်တဏှာကိုနှစ်ချက်မှမှတ်သွားသူ့ကိုနိုင်နေပြီဘယ်နေရာသွားသွားဒီအမှတ်ကမြဲသွားပြီဆိုရင်အမှတ်ကိုတိုးလိုက်သုံးချက်မှဘယ်နှချက်မှမလဲဒီသုံးချက်မှတ်ကလေးနဲ့မှတ် ကြွားတယ်လှမ်းတယ်ချတယ်ဟိုကကြွားတာနဲ့ကြွားတယ်ဆိုတဲ့မတ်စိတ်ကြီးတစ်ထပ်တည်းကြပြီလှမ်းလိုက်တာနဲ့လှမ်းတယ်ဆိုတဲ့မတ်စိတ်ကြီးတစ်ထပ်တည်းကြပြီချနင်းလိုက်တာနဲ့ချတယ်မတ်စိတ်ကြီးတစ်ထပ်တည်းကြပြီအဲ့ဒီမှတ်စေမတည့်ရင်လူဟာလဲမလို့ရိုင်ကြသွားမလို့ခွေကြသွားမလို့ဖြစ်တယ်။ဘာမှစိုးရင်စရာမရှိဘူး။ပြန်ပြီးဇုံရပြန်ပြီးတော့အမှတ်ကိုတည် ပြန်ပြီးတော့တကဘဏောင်လေးကြွလာရင်ကြွတယ်သိကြရှိရှေ့ကိုခြေတော်လေးလွတ်ပြီးလှမ်းလိုက်ရင်လှမ်းတယ်ချနင်းလိုက်ရင်ချတယ်ပြန်ရှုနောက်တလန်းကြွတယ်လှမ်းတယ်ချတယ်နောက်တလန်းကြွားရည်လမ်းလေးချတယ်အမှန်လေးတဲ့သွားပြီဆိုရင်ရိမ့်နာရိုင်နာရှိအောင်မလားမရှိတော့အဲ့ဒီလိုသုံးချက်မှတ်ကလေးနေရှုဘယ်နှချက်မှတ်နေရှုရမလဲ အဲအဲ့လိုဈဉ်ညာလျှောက်တဲ့အခါမှာဈဉ်ညာကလမ်းမများရဘူးတလန်းတစ်ဖြောင်းပဲလျှောက်ရမိမိလျှောက်မဲ့လမ်းဟာမနဲ့ဈဉ်ညာလျှောက်တာလေဒီလမ်းပဲနေ့လေလျှောက်တော့လေဒီလမ်းပဲညဈဉ်ညာလျှောက်ရင်လည်းဒီလမ်းပဲဟိုလမ်းဒီလမ်းမပြောင်းနဲ့လမ်းပြောင်းရင်စိတ်ပြန့်တယ်လမ်းပြောင်းရင်ဘာဖြစ်လဲစိတ်တွေပြန့်ပြီးတော့ကိုရှုမှတ်တဲ့ဒီမှာကြွမှုအာယုံလှမ်းမှုအာယုံချမှုအာယုံပေါ်မှာစိတ်လေးပို့လို့ရပါမလား မရဘူးလမ်းပေါ်ပဲရောက်သွားတယ်သူကဒါကြောင့်မို့လမ်းကိုတလမ်းတစ်ဖြောင်းနဲ့ထားရှောက်အဲဒီလိုရှောက်နေကြလမ်းဆိုတော့ဒီနေရာမှာပါလေးရှိတယ်ဒီနေရာမှာပါရှိတယ်ဆိုတာအကုန်လုံးသိသွားပြီသိသွားပြီသားဖြစ်တဲ့အတွက်စိတ်ကအဲဒီနေရာကို မရောက်တော့လမ်းအသစ်ကြောင်းလိုက်တာနဲ့လမ်းကိုတခါလေစိတ်ကရောက်သွားတော့ဟိုရောက်လိုက်ဒီရောက်လိုက်ဒီကြောင်းတဲ့လမ်းနဲ့ခြားတဲ့စီကိုအာရုံပို့လို့မရပဲဖြစ်တယ်ဒါကြောင့်ရင်းရဲ့ရောက်တဲ့အခါမှာတလမ်းတစ်ဖြောင်းပဲရှောက်ရမယ်ဆိုတော့ လမ်းဆုံးပြီကိုတတ်မှတ်တဲ့နေရာရောက်လို့ဆုံးပြီဆိုရင်ခြေတော်ကလေးကိုစုံရမျက်စိလေးမှိတ်ပြီးတော့ဆံပြားကခြေပြားတိုင်အောင်တကိုယ်လုံးကိုစိုက်ပြီးတော့ရက်တယ်ရက်တယ်ရက်နေတဲ့အမှုရမရှိပါဘူးလားဒီတိုင်းမဆက်ရဘူးတချို့ယောဂီတွေကတခါနဲ့စောက်သွားပြီးလက်တချို့ပုဂ္ဂိုလ်ကခနောက်တောင်ထောင်ပြီးလက်လိုက်ပြီးတယ်ခါခနောက်တောင်ထောင်ပြီးလက်လိုက်ပြီးတယ်သူတို့ ဒီကဇင်းရဲ့ကြောက်ပြီဆိုတာသေးသေးချာချာလေးသုံးမျက်ခြေတော်လေးသုံးရမျက်စိလေးနှိပ်ပြီးတကူလုံးစံများကခြေပြားတိုင်အောင်အာယုစိုက်ပြီးတော့မိမိရဲ့ဒီမှာတပြင်းလေးချလိုက်တာရလိုက်ပြီးတပြင်းလေးကရှားလိုက်ပြီးချလိုက်အဲ့ဒီတပြင်းနဲ့အတူမိမိစိတ်လေးကတကူလုံးကိုခြုံကြည့်လိုက်ရတယ်ရတဲ့ရတဲ့လို့ရှိတယ် အဲဒီမှာတစ်ဖက်ကိုတွားတော့မယ်ဆိုရင်လှည့်ရင်ခြေတော်လေးလှည့်နေတာလေးကိုလှည့်တယ်လှည့်တယ်လှည့်တယ်ရှုတွားမဲ့ပဲမျက်နှာမူမိရင်ရက်တယ်ရက်တယ်ရှုပြီးရင်တခါပြန်ပြီးတော့မျက်နှာလေးဖွင့်ကြွားတယ်နှမ်းတယ်ခြားတယ်ရှုဒါဈဉ္ညာလျှောက်ပုံလေးပဲဈဉ္ညာလျှောက်တဲ့အခါမှာကိုလျှောက်ဒီလျှောက်ရှောက်ရမှာလားတဏှာတစ်ဖြောင်းလား မိမိလျှောက်တဲ့နေရာဟာချိုင်းနေကျင်းနေကမှုကမောက်တွေရှိရမှာလားမြင်ရတဲ့နေရာလားဒီအဲ့ဒီနေရာမျိုးလေးမှာသာကိုကိုကြည့်ကိုမလျှောက်ခဲနဲ့ခောက်တုံးခောက်ပြန်ဘယ်လိုလဲလဲဒီလမ်းလေးတလမ်းလေးပုံမှာခောက်တုံ ခောက်ပြန်စင်ကမဆိုတဲ့ပါဠိကခောက်တုံပြန်ခြင်းလို့အဓိပ္ပာယ်ရဒီလမ်းလေးတလမ်းမှာခောက်တုံခောက်ပြန်လျှောက်တာ အဲ့ဒီပုံမှာရှောက်တဲ့အခါကျတော့လည်းပဲဟိုကြည့်ကြည့်ကြည့်ရှောက်ရမှာလားအမှတ်တတိနဲ့ရှောက်ရမှာလားကဲမိမိရဲ့ရည်ရွယ်ချက်ကအညောင်းကြီးရှောက်ရမှာလားတမာတိဖြစ်အောင်ရှောက်ရမှာလားမိမိရဲ့ရည်ရွယ်ချက်ကအပြင်းကြီးရှောက်ရမှာလားညံဖြစ်အောင်ရှောက်ရမှာလားဒီအဲ့ဒါမှဘုန်းကြီးတို့ယောဂီများဈဉံအမှတ်ခေါ်တယ်ကဲဒါလေးကိုဘုန်းကြီးတို့ဒီမှာသံပုဂ္ဂိုလ်လေးပေးမယ်ဒါလေးဆိုကြည့်အောင် ပေလှမ်းညာလှမ်းဖြည်းဖြည်းလှမ်းခြေလှမ်းစိတ်ပါစေပေလှမ်းညာလှမ်းဖြည်းဖြည်းလှမ်းခြေလှမ်းစိတ်ပါစေဆိုကြည့် ဒီမကြည့်ရှေတိတိရှုကြည့်အမြဲပေကိုဒီမကြည့်ရှေတိတိရှုကြည့်အမြဲပေဒီမိမိဟိုဒီမကြည့်ဆိုတာကရှေတိတိကြည့်ရမယ်ဆိုတာဟိုရှေတူယူစည်းကိုလှန့်ကြည့်ရမှာပြောတာမဟုတ်ဘူး ရှေ့ကို၄တောင်ကံကိုပြောတာဘယ်နှတောင်ကံလဲဆိုလိုက်ရက်လွာကိုချ၄တောင်မြကြည်ရအမှန်ပေရက်လွာကိုချ၄တောင်မြကြည်ရအမှန်ပေ တဲ့ယောဂီရဲ့ဈဉ္ဉံလျှောက်တဲ့အခါမှာမျက်စိလေးကိုဘယ်လိုထားမလဲမျက်လွာလေးချထားမျက်လွာချတာကပိတ်ကြည့်အောင်ပိတ်ပိတ်တဲ့အနေထိအောင်မချရဘူးလေးတောင်ကံမြကြည့်နိုင်အောင်မျက်လွာလေးချထားတချို့ကမျက်စိကြီးပိတ်လျှောက်တယ်မျက်စိကြီးမိတ်လျှောက်တော့ဟိုတိုက်ကြည့်တိုင်းတယ်ဟိုတိုက်ဒီတိုက်တယ်မဟုတ်သေးဘူးသူ့လက်ကကမတော်လို့တိုက်ရင်ဆိုတာရှေ့ကိုလက်ကလေးတစ်ခုကဖြန့်ထားလိုက်သေးတယ် စဉ်းစားကြည့်ပေါ့အဲ့ဒီတဲကဒီပုဂ္ဂိုလ်ဘာသမာဓိဖြစ်တော်မှာလဲစိုးရင်စိတ်အများရကတ်နေတယ်သူ့မှာဟိုဟာနဲ့ထိတော်မှာလားဒီဟာနဲ့ထိတော်မှာလားငါကဝင်တိုက်သွားမှာလားဆိုတဲ့စိတ်ကအမြဲရှိအဲ့ရောမျက်နှာလေးကိုစိတ်လေးတောင်ကန်ချတာတော့စိတ်ကလူလာရင်လည်းဒီမှာအရေးထဲမှာဒီလေးတောင်ကန်နဲ့ဝင်လာပြီဆိုရင်ကိုကိုလေးနည်းနည်းလေးစောင့်ပေးလိုက်ရင်လွတ်သွားတယ်အဲအဲ့ဒီလိုကိုရှိကပုဂ္ဂိုလ်ရှိနေရင်လည်းကိုကဘေးကိုစောင်းပြီးတော့ကိုယ့်အပြီးသွားလို့ရတယ် ဒါကြောင့်မို့ရှေ့ကို၄တောင်ကမျက်နှာလေးချထားအဲ့လိုချပြီးတော့ဒီဘယ်လန်းတာညာလန်းတာလေးကိုအမြဲဆွဲနိုင်နေသည့်ထိအောင်ရှုမှတ်ရအဲ့ဒီလိုဘယ်လန်းညာလန်းကိုဘုန်းကြီးတို့နိုင်နေပြီမြဲသွားပြီဆိုရင်အမှတ်ကလေးတိုးလိုက်သုံးချက်မှလေးနှစ်ချက်မှကိုကြော်ပြီးသုံးချက်မှလေးတိုးကြည့်အောင်နော်ဆိုကြည့်လိုက်ကြွားတာလှမ်းတာချလိုက်တာ ထေချာရှုပါလေကြွတာလှမ်းတာခြားလိုက်တာထေချာရှုပါလေယောဂီတို့ဈဉ္ဉံလျှောက်တဲ့အခါမှာတမန်ကဆံလာလားတိတိချာချာလားကြွလိုက်တဲ့အခါမှာကြွဟာလေးကိုတိတိချာချာသိအောင်ရှု လှမ်းလိုက်တဲ့အခါမှာလှမ်းတာလေးကိုတည်တည်ချာချာသိအောင်ရှုချနင်းလိုက်တဲ့အခါမှာချတာလေးကိုတည်တည်ချာချာသိအောင်ရှုသေချာရှုရင်သေချာသိတယ်သေချာရှုရင်သေချာပါဖြစ်လေတကယ်သူ့ရဲ့သဘောလေးကိုတည်တည်ချာချာသိလိုက်မယ်ချွတ်လာပြီဆိုရင်တည်ရခြင်းတည်ရခြင်းရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ပါလာတဲ့သဘောရှုနေတဲ့သဘောလေးဟာဝါယောတ္တပါတတ်လေ ဝါယောဓာတ်ရွေ့တဘောလေးဟာဝါယောဓာတ်အဲဒီကနေပြီးတော့ဒီမှာဖြည်ပြန်လေးလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်ပြီဆိုရင်တရားရှုလှမ်းတယ်ရှုဒီကစဖို့အစလေးကနေဟိုလှမ်းမှုလေးဆုံးသွားပြီကြည့်အောင်တတိကပ်ပါသွားပြီအဲဒီခါကျတော့ဟောတရွေ့ပြီးတရွေ့ရွေ့တဲ့သဘောလေးထင်ရှားတယ်လှမ်းမှုလေးဆုံးသွားတာနဲ့တောင့်ကျင်းသွားတဲ့သဘောရောမထင်ရှားဘူးလား ကဲရွှေ့တာရောတောက်တင်းတဲ့သဘောဟာလေဝါယောဘာတလဲဝါယောတတ်တယ်ပဲသင်ကြားတယ်အဲဒီမှာနှမ်းမှုလေးဆုံးသွားတဲ့အခါကျတော့ဟောခြေပွားလေးချလိုက်ချရတယ်အောက်ကိုချလိုက်တယ်ဆိုရင်ခန္ဓာကိုယ်ရှေ့ပိုင်းခန္ဓာကိုယ်တစ်ခုလုံးဟာရှေ့ကိုစိတ်ကိုညွတ်သွားတယ်ညွတ်သွားတဲ့အတွက်ဒီချနေလိုက်တဲ့အခါမှာလေးပြီးပြကြသွားတယ် လေးပြီးပြကြသွားတယ်သိချာရှုသိချာမရှုဘဲနဲ့သိပါမလားဒီသူ့ရဲ့တဘာဝလေးကိုသိချာရှုကြည့်ရင်အဲ့ဒီမှာလေးပြီးကြသွားရင်ရွေ့ပြီးကြသွားရင်ရွေ့ကြသွားရင်ဝါရောတလေးပြီးကြသွားရင်အာဘောတဘာတလဲလေးကြသွားတဲ့သဘောသူကဒီမှာအာဘောဆိုတာယုတ်ကြီးဖွဲ့ကြီးရေးရေးဆိုတာဘုန်းကြီးတို့ယောဂီများကြည့်ပုံနဲ့ဆွဲပြီးပုံနဲ့ထည့်ပြီးဆွဲကြည့်လားပေါ့သလားလေးသလား ဒီတခါလေလေးကျသွားတဲ့သဘောလေးတခါလေအာဟုတအဲ့ဒီကနေပြီးတော့ဟောခြေဘွားကကျန်းနဲ့ထိသွားပြီဆိုတဲ့အခါကျတော့မာသဘောပျော်သဘောမတွေ့ရဘူးလားပထဝီဓာဗဒလေတခါတည်းမှာကျန်းပြင်ကဘုန်းကြီးတို့ကြောက်ကြားပေါ်မှာရှောက်လိုက်ရင်အခုလိုနေလေရှောက်လိုက်ရင်ပူသဘောနှွေသဘောမတွေ့ဘူးလားဒီသောတဗဒလေဒီ မနဲ့သောသောလေးရှောက်လိုက်ရင်အဲ့ဒီဒီမှာဘုန်းကြီးတို့ကြောက်ပြားပေါ်ကအေးသဘောမတွေ့ရဘူးလားအဲ့ဒါတေဇောတံဘာတလဲကဲဈဉ္ဉံရှောက်ရင်းနဲ့ဒီဓာတ်သဘောလေးတွေသိသိချာချာမတွေ့ရဘူးလားသိချာရှုဖို့တော့မလိုဘူးလားဗျာကဲဆိုလိုက်ကြွားတာကြွားမှန်းသိ သေးသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ဧတဝါယောတတ္တိဟောကျွမ်းလာတဲ့အချိန်လေးမှာတရွေ့ပြီးတရွေ့ရွေ့ပန်းလာတဲ့သဘောလေးထင်ရှားရင်ပတ်တတ်လေဝါယောတကရုပ်တရားလားနံတရားလား ကဲအဲ့ဒီလိုအဲ့ဒါလေးကိုသိနေတဲ့စိတ်လေးကဘာတရားလဲကြွားစိတ်ကလေးမှာဘာနဲ့ပါတွေ့နေတယ်ရုံးနဲ့နာမည်ဘုန်းကြီးတို့ယောဂီများဘာမှဆက်ဆက်ကြဲကြဲကြီးမဟုတ်ဘူးအာယုံစိုက်မိဖို့တော့လိုတယ်ဒီဒီတကြစွတ်စွတ်ဆက်ဆက်ရှုဖို့လိုတယ်စွတ်စွတ်ဆက်ဆက်ရှုရင်သူ့ရဲ့တကယ်သဘာဝလေးတွေရွေ့နေတဲ့သဘောလေးတွေပြင်းသွားတဲ့သဘောလေးတွေပေါ့သွားတဲ့သဘောလေးတွေလေးသွားတဲ့သဘောလေးတွေထိုင်တွေ့နေတာအဲ့ဒါလေးကိုသိချင်မြင်အောင်ကြည့် ဒါလည်းဆက်ပြီးတော့ရှုလိုက်ကြအောင်ဆိုလှမ်းတာလေးလှမ်းတာလှမ်းမှန်သည်သေးသေးချာချာမြင်အောင်ကြည်ရွေနေရာလေးတွေ့ရ၏တောင်းနေရာလေးတွေ့ရ၏ ကျင်းနေရလေးတွေ့ရ၏သေတဝါယောတတ္တိဟိုလှမ်းလိုက်တဲ့အခါမှာတော့ဗာတတ်တင်ရှားလေကဲတိတိချာချာကြည့်ဖို့မလိုဘူးလားကြည့်တဲ့အခါဗဂရင်းမျက်စိနဲ့လားဉာဏ်မျက်စိနဲ့လား နှမ်းနေတဲ့အခါမျက်လုံးကြီးပြုတ်ပြီးအောင့်ငုံကြည့်မနေနဲ့။ဉာဏ်မျက်စိကလေးနဲ့ကြည့်ရမှာ။တေချာသူရွေ့နေတဲ့သဘောလေးတွေကိုတေချာသိရမှာ။အဲဒီမှာနှမ်းမှုလေးဆုံးသွားတော့ဒီခြေတော့ဒီတိုင်းထားမှလားချနင်းမှလား။ကဲဆိုလိုက်ချတာချမှန်းသည်သေးသေးချာချာမြင်အောင်ကြည့် ရွေနေတာလေးတွေ့ရ၏သေတဝါယောဓတ္တတိခြားတာချမ်းမှန်သည်ဒေဒေချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ ဧတံအဘောဓတ္တိဟောချမြင်လိုက်တဲ့အခါမှာလေတကူလုံးကတခါနဲ့ဝိရရှိကိုကြသွားအဲ့ဒီမှာလေပြီးပြီးကြသွားအဲ့ဒီမှာလေသဘောလေးထင်ရှားရင်အဘောဓထင်ရှားတာအဲ့ဒီလိုပဲဘုန်းကြီးတို့တခါသဘာဝလေးတွေမြင်နေပြီဆိုရင်သဘောမြင်ရင်တရားမြင်တာလေဘာမြင်တာလဲ တရားမြင်ကျင်တဲ့ပုဂ္ဂိုလ်ဟာဘာမြင်အောင်ကြည့်ရတာလဲသဘောမြင်အောင်ကြည့်သဘောမြင်အောင်ရှုသဘောမြင်ရင်တရားမြင်ပြီဘာတရားလဲဆိုရင်ယုတ်တရားနံတရားမြင်တာဘာတရားမြင်တာလဲဒီယုတ်နံတရားတွေမြင်ပြီဒီတိုင်းလျှောက်စဉ်းစားနေရင်တော့စာသဘောပဲသိမှာတကယ်ကိုတရားသဘောသိကျင်ရင်အဲ့ဒီလိုကိုဉာဏ်နဲ့ကြည့်ရဘာနဲ့ကြည့်ရမှာလဲ ကျက်ချနေပြီးတဲ့အခါကျတော့ကျမ်းနဲ့ထိသွားရင်မာသဘောပြော့သဘောမတင်ရှားဘူးလားဆိုလိုက်ဖြီးတာထိမှန်သည်သေးသေးချာချာမြင်အောင်ကြည့်မာနီရာလေးတွေ့ရ၏ပြော့နေတာလေးတွေ့ရ၏ ဧဒံအာဘောဓတ္တဧဒံပထဝီဓတ္တတိမာသဘောပြုတ်သဘောပထဝီတံဗတ္တပါလိမ့်မယ်ဒီဗာဓတ်ပဲပေါ်ပေါ်သူဟာယုတ်တရားဗာတရားလေသိနေတဲ့စိတ်ကလေးကဒါပဲအဲ့ဒီတော့ဒီကျမ်းနဲ့ဖြည့်တဲ့အခါမှာစိုးစိုးကပြောတယ် ပထဝီဓာတ်တင်လားဆိုတော့တခါတည်းရန်နွေသဘောပူသဘောအေးသဘောမတွေ့ဘူးလားအခုချိန်မှာဟိုကျမ်းပေါ်မှာကြောက်ပြားပေါ်သွားရှောက်လိုက်တာပူသဘောနွေသဘောမတွေ့ဘူးလားဒီအဲ့ဒါပါတာလေဒီဘောဓာဆိုလိုက်ထီရာထီမှန်သည်သေးသေးချာချာမြင်အောင်ကြည့် ပူနေရာလေးတွေ့ရ၏နှွေနေရာလေးတွေ့ရ၏အေးနေရာလေးတွေ့ရ၏ဧဒါတေဇောတတ္တိဒီတော့ဈဉ္ဉံလျှောက်ရှုမှတ်ရင်းနဲ့အခုတရားတွေ့တာလားမတွေ့တာလား ဒီတရားတွေ့နေပြီဘုန်းကြီးတို့ယောဂီများရဲ့ဈဉ္ညာလျှောက်ရင်းနဲ့တရားမရနိုင်ဘူးလားဒီဒီချာချာစွစွစိတ်စိတ်လျှောက်ရင်ဈဉ္ညာလျှောက်ရင်းနဲ့ကိုတရားသဘောတွေတွေ့နေတာယုံနာနေကွဲနေတာအခုတေချာဆက်ပြီးလျှောက်လို့ဒီတမာရီအားတွေအဆင့်ဆင့်ရင့်လာရင်ဈဉ္ညာလျှောက်မှုရဲ့ကြွမှုလေးရဲ့ဖြစ်လိုက်ပြလိုက်လမ်းမှုလေးရဲ့ဖြစ်လိုက်ပြလိုက်ချမ်းမှုလေးရဲ့ဖြစ်လိုက်ပြလိုက်အဖြစ်အပျက်တွေရောဉာဏ်ထဲမှာရှင်းရှင်းလင်းလင်းမတွေ့နိုင်ဘူးလား ကဲဈဉ္ဉံလျှောက်ရင်းနဲ့ဖြစ်ပြဉာဏ်နေမပေါ်နိုင်ဘူးလားဒီလိုဆစ်ဆောက်သွားရင်ဘုန်းကြီးတို့ယောဂီများအဲ့ဒီအဖြစ်ပြတန်ကနေပြီးတော့အဆင့်ဆင့်တက်လို့ဝိပဿနာဉာဏ်အားဖြင့်ရင့်ကျက်ပြည့်စုံရင်မဉဏ်ပူဉဏ်ဆက်ရောက်ပြီးတော့သောတာပန်တဂရကံအနာကံယဟန္တာတိအောင်မဖြစ်နိုင်ဘူးလားဒီတော့မြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားလက်ထက်ကသုပ္ပတ္တဆိုတဲ့ပရမယဟန်ကြီးဟာ မြတ်စွာဘုရားပြိဋိဘံဝန်ဆံကံနီးမှာနောက်ဆုံးမြတ်စွာဘုရားထံကကမ္မထံယူပြီးတရားအားထုတ်တာမြတ်စွာဘုရားပြိဋိဘံမဆံမီအချိန်ပိုင်းလေးအလိုမှာယဟန္တာဖြစ်တာဘုရားပြိဋိဘံမဆံမီအချိန်ပိုင်းလေးအလိုနောက်ဆုံးဘုရားရှင်တတ်တော်တင်ရှားရှိစဉ်ယဟန္တာဖြစ်တဲ့အချိန်မှာဒီတုပ္ပတပရပိုင်းဟာနောက်ဆုံးယဟန္တာဘုရားရှင်သူယဟန္တာဖြစ်ပြီး စက္ကန့်ပဲမိနစ်ပိုင်းလေးအတွင်းမှာမြတ်စွာဘုရားပြိဋိဘံဝန်ဆံသွားအဲဒီလိုဒီယဟန္တာဖြစ်သွားတဲ့ဒီသုပ္ပတ္တယဟန်ကြီးဟာထိုင်ရှုမှတ်နေတာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်တာဘယ်လိုရှုမှတ်တာလဲအခုယောဂီများရှောက်နေတဲ့ကိစ္စံတော်ဝါကိစ္စမိတိပဇာနာတိသွားရင်သွားရင်သွားရင်သွားရင်ညာလန်းနေပယ်လန်းနေကြွားတယ်လန်းနေချတယ်ဒီသွားနေတဲ့အမူအရာလေးပဲရှုနေတာပါ တရွေ့ပြီးတရွေ့ရွေ့နေတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောလေးသွားတဲ့သဘောပေါ့သွားတဲ့သဘောမာန်သွားတဲ့သဘောပြော့သွားတဲ့သဘောဒီသဘောလေးသိအောင်ရှုနေတာအဲလိုရှုရင်းနဲ့ပဲဒီမှာမကြာမီတကယ်ကိုအချိန်ပိုင်းလေးပဲဘာမှမကြာလိုက်ဘူးအဲဒီမှာဝိပဿနာဉာဏ်လေးအခုဈဉ္ဉာဏ်ဆောင်ရင်းကနေယုံနာနေသည့်အဖြစ်ဖြစ်ပြီးမြင်အဲဒီမှာဆက်လက်ပြီးရှုရင်းနဲ့ဝိပဿနာဉာဏ်အထူးတွေမဉဏ်အထူးတွေတက်ပြီးတော့ခိလိတာအာသောကုန်ခံပြီးယန္နာဖြစ်သွားတာဈဉ္ဉာဏ်ဆောင်ရင်းဖတ်လို့ရင်းနဲ့ ။နောက်ဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာရှိလိုက်အောင်ထေရီထေရာမှာကြည့်လိုက်လို့ရှိရင်ဘဟုပုဒ္ဓိကသောနာဆိုတဲ့ထေရီမာကြီးဘဟုပုဒ္ဓိကသောနာဆိုတဲ့ထေရီမာကြီးဟာအသက်အရွယ်ကြီးရင်တဲ့အခါကျတော့မှသာသနာတော်ရောက်လာဘယ်ကိုရောက်လာတာလဲအသက်အရွယ်ကြီးရင်ပြီဆိုတော့လူထဲမှာအိမ်မှာအတုံးမဝင်တော့ ပိုးလာပြီဆိုတော့လူထဲမှာလူချမ်းမဝင်တော့ဘူးသာသမီတွေကလည်းပဲကိုယ့်ကိုစကားပြောမခံအဲဒါအဲ့ဒီလေးပါဠိနဲ့စကားပြောလို့ကိုယ်အများဝင်ပြောရင်အိုးအမေကလည်းနေသားအဖေကလည်းနေသားမှာကိုယ်စကားကိုပြောလို့မရကဲကိုယ်ကိုတခါလဲအကုန်လုံးကြားတော့တာပဲပယ်လိုက်တော့တာပဲကိုယ်စကားကိုအရာမရောက်တော့ဘယ်နေရာမှအသုံးမချတော့ဘူးပိုးလာတော့ဘာဖြစ်သွားတာလဲ အပေခံရတာအပေခံရတာအဲ့လိုအပေခံရတဲ့အခါကလည်းကြတော့သာသမီတွေကဂယုမစိုက်ကြတဲ့အခါကြတော့ဒီဘုဟုပုဒ္ဓိကဘုဟုပုဒ္ဓိကဆိုတာသာသမီများစွာမွေးထားလို့သူ့ကိုဘုဟုပုဒ္ဓိကသာသမီများတဲ့ဖွာကြီးသာသမီများတဲ့အတော်ကြီးဒီလိုခေါ်ကြတာသာသမီအင်တန်များပြားစွာမွေးထားတာဒါပေမဲ့သားတွေသမီးတွေဒီလောက်များတာ ဒီအမေတယောက်ရဲ့ဝမ်းလေးတစ်လုံးကိုဝမ်းအောင်မကျွေးနိုင်ရဘူးဝမ်းအောင်မကျွေးနိုင်တဲ့အခါကျတော့ကဲလေငါသားသမီးတွေဒီတိုင်းနေသွားလို့ငါရဲ့အဖြစ်တစ်နှစ်ကိုသာဘေးပတ်ဝန်းကျင်ကတိသွားရင်ငါသားသမီးတွေဂုံတိတ်ခါကြလိမ့်မယ်ပါကြပါလေနဲ့ဟဲကြည်စမ်းမအောင်ဒီမေကြီးရှိတော့ကတော့ဒီသားသမီးတွေကိုထားလိုက်တာဖူးဖူးမှုတ်ရွှေပေါ်မြတ်တယ် သူ့သားသမီးတွေကိုတခါနဲ့ချမ်းသာထားလိုက်တာအခုကြည်စမ်းမအောင်သူ့သားသမီးတွေကကိုအုံကိုအိမ်နဲ့ကိုမိသားစုနဲ့ဖြစ်သွားတဲ့အခါကျတော့ကိုအတိုက်အုံနဲ့ဖြစ်သွားတဲ့အခါဒီအမေကြီးပြစ်ထားကြတာပါလားလို့လူတိမှစိုးလို့အမေကြီးကလေလူကြားသူကြားမနေဘဲနဲ့ဘိက္ခုနီမှာကြောင်းသွားရှာတာဘိက္ခုနီမှာကြောင်းသွားရှာတာအခုကိုဘုန်းကြီးတို့ကူဒီဒီလိုအခြေအနေမျိုးဆိုရင်ရှင်မင်းမောင်ရိတ်တာကြောင်းလာတာပေါ့ သူမသိသူမသိဒီတိုင်းရွာရဲ့ကြက်ထဲနေလူသိတော်မှာလေအဲ့တော့အဲ့ဒီမှာဘိက္ခုနီမှာကြောင်းသွားတဲ့အခါဘိက္ခုနီမှာကြီးတွေကတဏှာပြီးဘိက္ခုနီမှာဝက်ပေးထားတာအဲ့လိုဘိက္ခုနီမှာပြုပေးထားတဲ့အခါဩငါမှာစိတ်မတော်မျိုးမသက်ဒီဘိက္ခုနီမှာကြီးများကမိမိကိုစောင့်ရှောက်ပေးတယ်ဒီတော့ဖြင့်ငါတို့ရဲ့ဝေယဝတ်စတွေငါဆောင်ရွက်ပေးမယ်ဆိုပြီးတော့ နေ့တိုင်းအချိန်မှာဒီဘေကုဏီမာများရဲ့ဝေယဝတ်စာကိုအာလို့မငြင်းမယူဆောင်ရွက်သေးညအာလို့ဘေကုဏီမာတွေအိတ်ပြီးအနားယူပြီဆိုတဲ့အချိန်ကြမှာငါမှလည်းပဲအသက်ရွယ်ကြီးပြီဆိုတော့ပရိယတ်တိစာပေတွေသင်ကြားဖို့လည်းမတတ်နိုင်တော့အဲဒီတော့ငါတရားအလုပ်အားထုတ်မှပဲဆိုပြီးတော့အဲဒီမှာမြတ်စွာဘုရားဟောကြားထားတဲ့ဒီတတိပဌာန်မှာလာတဲ့ဣရိယာပဌာန်ပိုင်းတိုင်းနဲ့ ကိစ္စတော်ဝါကိစ္စမိတိပဇာနာတိဆိုတဲ့ဒီဈဉ္ညာဣရိယာပုံလေးနဲ့ရှုမှတ်နေတာညမှာကြောင်းအောက်ကိုဆင်းနေကျောင်းပေါ်ဆိုရင်ကျန်းတွေကမြည်မာဆိုတဲ့အတွက်အခြားအခြားဘိက္ခုနီမာတွေအေးအေးပြတ်မှာဆိုလို့ကျောင်းပေါ်ကနေအကျောင်းအောက်ကိုဆင်းကျောင်းအောက်ကိုဆင်းပြီးတော့မှတခါရင်ရှေ့ခေတ်ကတော့မီးရလို့မရှိဘူးလေမင်းမရှိတဲ့အခါကလည်းကြတော့မှောင်နဲ့မဲမဲ အဲ့ဒီမှာကြောင်းတိုင်နေနဲ့တိုက်မှာဆိုလို့တိုင်လေးတစ်တိုင်ကိုကင်ပြီးတော့အဲ့ဒီတိုင်လေးကိုသူလှက်ပန်ပြီးတော့လက်ကလေးနဲ့လည်းမလွတ်ရဲဘူးအဲ့ဒီမှာအသက်ကလည်းကြီးတော့မူးမိုက်လဲပါမှလည်းဆိုရင်အဲ့ဒီမှာခြေလန်းတိုင်းခြေလန်းတိုင်းကို သွားနေတဲ့အမှုရာလေးကိုတခါနဲ့သွားတယ်သွားတယ်သွားတယ်ညာလန်းနဲ့ပင်လန်းနဲ့ရှုနေတာ အဲ့ဒီကနေပြီးတော့ကျောင်းအောက်ကနေပြီးတော့ဩလေလေးလေကောင်းလေးလည်းရအောင်ငါကျောင်းအပြင်ဘက်ထွက်ပြီးတော့မှသစ်ပင်အောက်သွားပြီးရှောင်းမှတင်ရဆိုပြီးသစ်ပင်အောက်သွားရှောက်ပြန်တော့လည်းပဲမတော်သင့်ငုတ်သစ်ထုတ်ကြီးနဲ့တိုင်းမိမှာဆိုတဲ့အတွက်ကြောင့်မို့အဲ့ဒီသစ်ပင်လေးကိုကင်ပြီးတော့မှအခုပြောတဲ့အတိုင်းရှောင်းနေတာကိုဖတ်ပြီးတော့အဲ့ဒီမှာအဲ့လိုရှောင်းပြီးတော့ဉာဏ်ရှောင်းနေတာမိမိမှာတခြားအကုသိုလ်ရာမရှိဘူး။ငါမြတ်စွာဘုရားသာသနာတော်မှာရောက်နေပြီ ဒီအချိန်မှာငါရဲ့နောက်ဆုံးအချိန်ဒီအချိန်မှာတော့ဖြင့်ငါဒီတရားအလုတ်အားထုတ်ရင်းနဲ့ငါသိခြင်းသိပလိစီငါအားထုတ်မယ်နေ့ကိုတော့ငါကျေးဇူးရှင်ဖြစ်တဲ့ဘိက္ခုနီမကြီးအများကိုပြည့်စုံမယ်ဆောင်းရှောက်မယ်လှုပ်ကြွေးမယ်ညအချိန်တော့ဖြင့်ငါမိမိရဲ့အလုတ်ဖြစ်တဲ့ဒီတရားအလုတ်ကိုပဲငါလုပ်တော့မယ်ဆိုပြီးတော့အဲ့ချိန်ကိုလျှော့ပြီးတော့တရားအားထုတ်ခြင်းကိုအများဆုံးပေးပြီးတော့အဲ့ဒီမှာကျောင်းအောက်ကိုဆင်းပြီးတော့ဈဉ္ဉံလျှောက်ရှုမှတ်တယ် ဘယ်လိုရှုမှတ်တာလဲအခုယောဂီများရှောက်နေတယ်လို့အဲ့ဒီလိုဈဉ္ဉံလျှောက်ပြီးရှုမှတ်တဲ့ခံကဏ္ဍကြတော့လေပဲသူ့ရဲ့စိတ်ထဲမှာဈဉ္ဉံလျှောက်ရင်းနဲ့ဒီနေရာတွင်ဘုံလေးလေးသိခြင်းသိကလေးစီငါဈဉ္ဉံလျှောက်ရင်းနဲ့သိခြင်းသိကလေးစီမြတ်စွာဘုရားသာသနာတော်နဲ့တွေ့ရကျိုးနအောင်ငါကြိုးစားမယ်ဆိုပြီးတော့အဲ့ဒီမှာဇွဲလုံးနာတန်တန်နဲ့ကြိုးစားတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ဉာဏ်တော်ထဲမှာဒီဘဟုပုဒ်ကြီးကသုံးနာထေရီမာကြီးတရားကျွတ်သာပြီးရှုမှတ်နေတာကိုဉာဏ်ထဲမှာထင်လာအဲ့ဒီကံမှာဘုရားရှင်ကတကိုးတော်နဲ့အဲ့ဒီမှာသူ့ရဲ့ဈဉ္ညာဥစီကိုတကိုးတော်နဲ့ကြွအဲ့ဒီမှာကြွပြီးတော့ယောသဝတ္တတတံစီဝေအပ္ပတံဓမ္မမုတ်တမံဧကံဇီဝိတံတေယောပတ္တတောဓမ္မမုတ်တမံနဲ့ဖြစ်သမီး လောကုတ္တရာတရားကိုပါအားလျော်တဲ့ဒီအကျင့်တရားကိုရှင်းပြပွားများအားထုတ်ခြင်းဟာအသက်တရက်တစ်နှစ်တရက်ဓမ္မနဲ့ပဲနေရစေကမူအသက်ရှိရာယူနဲ့တည်းတဲ့တကယ်လို့မိမိဟာဒီတရားတွေအာမထုတ်ခဲနဲ့အသက်ရာကျော်ရှိရှိနေရပေမဲ့လို့လေတဲ့အဲဒီပုဂ္ဂိုလ်ဟာအသက်ရှိရှိနေရချိုးမနှက်ဘူးချစ်သမီးတင်ရှုမှတ်နေတာမှန်တယ်ဆိုပြီးတော့မြတ်စွာဘုရားက အာပိတရားလေးဟောလိုက်တဲ့ကဝမ်းမြောက်ပီတိဖြစ်ပြီးအဲ့ဒီပီတိမှတစ်ဆင့်အဲ့ဒီမှာရှုမှတ်နေတာဈဉ္ဉံရှောင်ရင်ဈဉ္ဉံဥမှရရင်နဲ့အဲ့ဒီမှာရှုမှတ်ရင်းနဲ့ပဲရသော်ဗျာအားပေးလိုက်တဲ့အခါကျတော့ဝမ်းမြောက်ဝမ်းသာပီတိတွေဖြစ်အဲ့ဒီပီတိမှတစ်ဆင့်ရှုလိုက်တဲ့အခါကျတော့ကိလေသာအံသောကုန်ခန်းပြီးတော့ယဟနာဖြည်ဒီမှကြီးဖြစ်သွားတာဒါကြောင့်ဘုန်းကြီးတို့ယောဂီများတရားရှုမှတ်ပြီးဆိုရင်ဈဉ္ဉံရှောင်ရှုမှတ်တဲ့ခံမှလေးပဲ ပေါ်ပေါ်တန်တန်ရှုမှတ်ရမှာလားစွတ်စွတ်ဆိုင်ဆိုင်ရှုမှတ်ရမှာလားအဲဒီလိုစွတ်စွတ်ဆိုင်ဆိုင်ရှုမှတ်ခြင်းအားဖြင့်တရားရနိုင်သလားမရနိုင်ဘူးလားဒီဒါကြောင့်မို့တရားကြွလိုက်တဲ့ခံမှလည်းတရားသူ့ရဲ့တဘာဝလေးတွေမြင်အောင်ရှုလမ်းလိုက်တဲ့ခံမှလည်းတရားမြင်အောင်ရှုချလိုက်တဲ့ခံမှလည်းသူ့ရဲ့သဘောလေးတွေမြင်ပြီးဆိုရင်ယုံနာမတွေ့ရဘူးလားဆက်လက်ရှုမှတ်ပွားများအားထုတ်လို့ဒီမှာတမာရီအားဉာဏ်အားကြီးရင့်ကျက်သွားပြီဆိုရင် ကျွမ်းမှုလေးရဲ့ကျွတ်ပြီးရင်ပြက်သွားတယ်နှမ်းမှုလေးရဲ့နှမ်းပြီးရင်ပြက်သွားတယ်ချမ်းမှုလေးရဲ့ချမ်းပြီးရင်ပြက်သွားတယ်အဲ့ဒီကြွမှုလမ်းမှုချမ်းမှုရဲ့အဖြစ်ပြဉာဏ်နေမပေါ်နိုင်ဘူးလားဗျာဒီအဲ့ဒီဉာဏ်နေအစစ်ချင်းရင့်ကျက်ပြီဆိုရင်အခုပြောတဲ့သောနာထေရီတို့လိုဘုဗ္ဗတိကသောနာထေရီတို့လို သူပတ္တယဟန်ကြီးတို့ကဲ့သို့ဈဉ္ဉံလျှောက်ရင်တရားရနိုင်သလားမရနိုင်ဘူးလားဒီသို့တော်ဟာလေးပြန်ဆိုလိုက်ကြအောင်ဆိုကြွတာလမ်းတာ ချမ်းလိုက်တာသေချာရှိပါလေဒီအဲ့ဒီမှာသုံးချက်မှတ်ပြီးဆိုရင်တိတိကျကျစူးစူးဆိုင်ဆိုင်ရှုဖို့မလိုဘူးလားအဲ့ဒီကြွတာနန္ဒချတာလေးကိုရှုစူးဆိုင်ပြီးရှုမှတ်လို့စိတ်တည်ငြိမ်မှုအားကြီးကောင်းလာပြီဆိုရင်အဲ့ဒီယောဂီရဲ့ဉာဏ်ကလည်းပိုထက်မြက်လာအဲ့ဒီမှာဘလောက်သိအောင်သိလာလဲဆိုရင် ကြွမယ်ဆိုတဲ့အချိန်လေးမှာမကြွခင်ကြွခြင်းစိတ်ကလေးဖြစ်နေတာကိုစိုးစိုးကြီးသိလာတယ်စိုးစိုးကမသိဘူးကြွတာလောက်ပဲသိတယ်နှမ်းတာလောက်ပဲသိတယ်ချမ်းတာလောက်ပဲသိတယ်အခုတရားစူးစိတ်အားကောင်းလာတဲ့အခါကာလကြတော့ဉာဏ်တွေကဖြည့်မြက်လာတော့မကြွခြင်းမှာစိတ်ကလေးကဘာဖြစ်နေလဲကြွခြင်းစိတ်ကလေးပေါ်နေအဲဒီလိုကြွခြင်းစိတ်ကလေးပေါ်နေရင်ကြွခြင်းတယ်ကြွခြင်းတယ်ခြင်းစိတ်ကလေးရောထည့်ရှု နောက်မှသေရချင်းကြွလာတော့မှဘယ်လိုလဲကြွတယ်ကြွတယ်ကြွတယ်ရှုဒီလိုပဲမနှမ်းခင်နဲ့မနှမ်းခင်မှလည်းပဲလမ်းခြင်းစိတ်ကလေးစပြီးဖြစ်ပေါ်လာတာလေးကိုသိနေတယ်အဲ့ဒီလမ်းခြင်းစိတ်ကလေးဖြစ်ပေါ်လာရင်လည်းပဲလမ်းခြင်းတယ်လမ်းခြင်းတယ်စိတ်ဦးလေးကိုမရှုရဘူးလားဟေးတကယ်လို့ရှေ့တော်ကလေးတရွေ့ပြီးတရွေ့ရှေ့ကိုလှမ်းတဲ့အခါကျတော့မှဘယ်လိုရှုမလဲလမ်းတယ်လမ်းတယ်ရှုအဲ့ဒီ လမ်းမှုလေးသုံးသွားတဲ့အခါကျတော့မချခင်မှာချကျင်စိတ်ကလေးမပေါ်ဘူးလားအဲ့ဒီချကျင်စိတ်ကလေးပေါ်လာလို့ချကျင်စိတ်ကလေးပေါ်မှန်းသိရင်ချကျင်နေချကျင်နေရှုဒီချင်းချလိုက်တဲ့အခါကျတော့မှချရီချရီရှုအဲ့တော့ယောဂီပုဂ္ဂိုလ်ဟာရှုအားကြီးကောင်းလို့တမာရီအားကြီးအစစ်အစစ် အားပြည့်လာပြီဆိုရင်ထီရုံရဲ့သဘောတဘာဝတွေမဟုတ်ဘူးစိတ်ကလေးစဖြစ်ပေါ်လာတာလေးတွေလည်းမသိရဘူးလားသိရင်အဲ့ဒီစိတ်ဦးလေးရောထည့်ပြီးတော့မရှုရဘူးလားမသိရင်ရှုတရားလိုသေးလားမသိဘဲနဲ့တော့ထည့်မရှုရဘူးနော်သိပြီဆိုရင်စိတ်ဦးလေးစဖြစ်ပေါ်လာတာလေးသိရင်ထည့်ရှု မသိရင်မရှုနဲ့ဆိုလိုက်မကြွခင်ကြွခြင်း စိတ်အစဉ်သိလျင်ရှုပါလေမကြွခင်ကြွခြင်းစိတ်အစဉ်သိလျင်ရှုပါလေမလန်းခင်လှမ်းခြင်းစိတ်အစဉ်သိလျင်ရှုပါလေ မချခင်ချခြင်းစိတ်အစဉ်သိလျင်ရှုပါလေဒီမှာအသေးပဲရှင်းတယ်နော်မကြွခင်မှာကြွခြင်းစိတ်ကလေးဖြစ်တာသိရင်ထဲ့ရှုမသိရင်ရှုဖို့လိုသေးလားအေးမနှမ်းခင်မှာလည်းနှမ်းခြင်းစိတ်ကလေးဖြစ်တာကိုသိရင်ထဲ့ရှုမသိရင်ရှုဖို့လိုသေးလားဒီမချခင်မှာလည်းဒီတိုင်းပဲသိရင်ထဲ့ရှုမသိရင်မရှုနဲ့ဒါပဲ အဲ့တော့မသိလို့ရှိရင်ကြွားတယ်နမ်းတယ်ချတယ်သူ့ရဲ့သဘာဝလေးတွေပဲတရားရှုသိလာပြီဆိုရင်အဲ့ဒီသဘာဝလေးတွေဟာတင်းမှုလေးကလည်းတင်းပြီးပြက်ပေါ်မှုလေးကလည်းပေါ်ပြီးပြက်လေးမှုလေးကလည်းလေးပြီးပြက်မာမှုလေးကလည်းမာပြီးပြက်ပူမှုလေးကလည်းပူပြီးပြက်နေမြဲတာတွေ့မလားမမြဲတာတွေ့မလားကဲအဲ့ဒီလိုမမြဲတဲ့သဘောတွေ့နေပြီဆိုရင်ဖြစ်ပြက်ဉာဏ်လေးမပေါ်ဘူးလားကဲအဲ့ဒီဖြစ်ပြက်ဉာဏ်ဥပါဠိလိုပြောရင်ဥဒေယဘယဉာဏ်ပညာလေး အဖြစ်နဲ့အပြက်ကိုသိတာဘာနဲ့ဘာကိုသိတာလဲဒီဒီတော့တရားအဲ့ဒီလိုအဖြစ်အပျက်ကိုတွေ့တာတရားတွေ့တာလားမတရားတွေ့တာလားထိုင်ရှုမှရင်လားဈဉ္ညာလျှောက်ရှုမှရင်လားကဲဒီတော့ဈဉ္ညာလျှောက်ရှုမှရင်နေရောတရားမတွေ့နိုင်ဘူးလားပါရမီရူးရှိနေဆိုရင်သူပ္ပတယဟန်ကြီးကဲသို့ရောတရားမရနိုင်ဘူးလားဘိုးဘဟုဗုဒ္ဓိကသောနာသီရိမာကြီးကဲ့သို့ရောတရားမရနိုင်ဘူးလား ကဲဒီတော့ဘုန်းကြီးတို့ယောဂီများထိုင်ရှုမှတရားမဟုတ်ဘူးဈဉ္ညာလျှောက်ရှုလို့ရောတရားမရနိုင်ဘူးလားဒီတော့သူ့ရဲ့အချိန်ပိုင်းလေးအတွင်းမှာထိုင်ရှုမှရမယ့်အချိန်ကိုထိုင်ရရဖို့ကိုဒီတိုင်းကြက်ကြက်နန်းနန်းစွစွစိုက်စိုက်ရှုရင်လည်းတရားတွေ့သွားမယ်ဒီလိုမဟုတ်ဘူးဈဉ္ညာချိန်ရောက်ရင်လည်းပေါ့ပေါ့တန်တာမဟုတ်ဘဲနဲ့တိတိကျကျစွစွစိုက်စိုက်လမ်းလျှောက်ကလေးလျှောက်တာမဟုတ်ဘဲနဲ့တကယ်ကိုဈဉ္ညာအမှတ်တရားနဲ့လျှောက်ရင်အခုပြောခဲ့တဲ့အတိုင်းတရားသူတွေမတွေ့နိုင်ဘူးလားဗျာ ဒီတော့ဈဉ္ဉံလျှောက်ရှုတဲ့အခါမှာဘုန်းကြီးတို့ယောဂီများပေါ့ပေါ့တန်တန်ရှုရမှလားသေးသေးချာချာရှုရမှလားသေးသေးချာချာစူးစူးဆိုင်ဆိုင်ရှုရင်ထူးထူးခြားခြားယုံနာဖြစ်ဖြစ်တယ်မသိနိုင်ဘူးလားဗျာဒီဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခုကိသံတော်ဝါကိသံမိတိပသနာတိဘိခဝေဟံတော်များအိုချစ်သားတို့ ကုဏသပရရှုမပွားများအထုပုံနောက်တစ်မျိုးကဘိက္ခုယဟန်တိဝါတရားအထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်နီဝါသွားလျင်လီဝါသွားတော်သွားစေသွားကြိုက်သွားခြင်းမူလီကိစ္စမိတိသွားသည်ဟူ၍ပဇာနာတိတိဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းိမာယသုချာ